ပြဝါဒတရားကတော့သောမုစာရဲ့ဒီဝေထားပြီးပါပြီ1339ခုနှစ်နရနာတိကျော်၄ရက်ရန်ကုန်မြို့သာသနာ့ရေးတာ၌ဝိပဿနာတရားစတင်ပြသစဉ်26နှစ်မြောက်အထက်မှမဟာစီဆရာတော်တန်ဩဝါဒခါယူပူဇော်ပွဲနှင့်ယောဂီထောက်ပံ့စောင့်ကြရေးဌာန၏24နှစ်မြောက်မြစ်ပတ်ဒီအထိမ်းမှပွဲ၌ယေဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးဟောကြားတော်မူသော အင်္ဂုတ္တနိကေသာသကနိဗ္ဗာန်မဟာဇုံနာတို့ပါဠိတော်ပฏิပတ်တိဆိုင်ရာသတိပြုဝယ်တရားတော်လို့ခေါင်းတတ်ထားပါလေပฏิပတ်ဆိုင်ရာဆိုတော့ပฏิပတ်နဲ့စတဲ့ပုဂ္ဂိုလ်တွေကိုဆိုလိုပါတယ်ပုဂ္ဂိုလ်တွေထက်နေသကလုံးရှင်းနေမလို့ပฏิပတ်ဆိုင်ရာတယ်ဒါတော့ပြန်ရထားပါပฏิပတ်ဆိုင်ရာ ပရိသကျင့်ကိုဟောတဲ့ပုဂ္ဂိုလ်ကျင့်နေတဲ့ပုဂ္ဂိုလ်တွေသတိပြုစရာလို့အဲဒီလိုအဓိပ္ပာယ်ကိုကြီးရပါတယ်ဒီတရားကိုရှိရတဲ့ကဟောဖို့ရပါပဲဒါပေမဲ့လို့လက်တင်တရားတွေကပို့ပြီးတော့လိုတယ်ဆိုပြီးတော့လက်တင်တရားတွေကိုရှိရဟောခဲ့ပါတယ်ရှင်ရှင်ချင်းတွေ ဒီနေ့တော့ဒီတရားကိုဟောရအင်္ဂုတ္တနိကောဓာတကနိဗ္ဗာန်ဒီအင်္ဂုတ္တဆိုတာတစ်ပါးနှစ်ပါးသုံးပါးလေးပါးစသည်ဖြင့်တစ်ပါးချင်းတစ်ပါးချင်းတိုးပြီးတော့အရေအတွက်တင်နဲ့ဟောထားတဲ့တရားအဲဒီ10ပါး17ပါးကျော်ရှိပါတယ်အခုကဓာတကဆိုတော့10ပါး10ပါး10ပါး တရားတွေဟောထားတဲ့အပိုင်းကမဟာစုံနာသုအဲဒီတော့ကအောက်မှာဆောင်းဘုတ်တွေပေးတာအခါရဘာမှာမဟာစုံနာမထေရဗဟာဇာတိယသရင်သုံးနေပါတယ်မဟာစုံနာထေဆိုတာသက္ကရာဖွင့်လာတာ ရှင်သာရိပုတ္တရာရဲ့ညီစုံနာမထေပဲဓာနာမထေမြတ်ပါပဲဒီမထေကိုမဟာတတိပဌာနာပါယုတ်ပါဠိတော်မှာတော့အဲဒီနေ့ဒီနေ့ပါဠိတော်လည်းရှိပါဒီကနေ့ပါဠိတော်စသည်မှာတော့စုံတော်သမနုတ်တွေသောဆိုပြီးတော့ဒီလိုနာမည်နဲ့လားသမနုတ်တွေသာဆိုတာ သမဏယဟန်လို့ညွှန်ပြလောက်တဲ့ကိုရင်ကြီးလို့အဓိပ္ပာယ်ရှိပါတယ်ကိုရင်ကြီးရဲ့ညာလောက်ကိုရင်ကြီးပေါ့ညာလောက်ရှိနေတဲ့ကိုရင်ကြီးညာနဲ့ကျူးနေတဲ့ကိုရင်ကြီးအဲဒီရွယ်ကခေါ်တဲ့အမိဟာမပြောက်ခဲနဲ့ညာဖြစ်တဲ့နောက်မထေကြီးဖြစ်တော့တဲ့သမုဒ္ဒေသဆိုပြီးတော့ဒီမြင်နဲ့မင်္ဂလာတင်တတ်တယ်ရှိပါတယ်ဒီမှာတော့မဟာသရုဏဆိုတော့ ဒါကတော့စဉ်းစားကြရပြီးတော့ရှိတယ်ဒါကဒါကတော့သမုဒ္ဒေတာစုံတာနဲ့မဟာစုံတာအတူတူပဲဖွင့်တာသမုဒ္ဒေတာစုံတာကတစ်ခုမဟာစုံတာကတစ်ခုဒီလိုဖြစ်เสียရတော့အကြောင်းတော့ရှိဒါပေမဲ့လို့သက္ကရာကဖွင့်တဲ့အတိုင်းမှတ်ရမှာတကယ်ပို့ပြီးတော့ကြံလို့မဖြစ်တော့ဘူးအဲဒီမဟာစုံတာတစ်ခုကသဟာဇာတိ အရမှာသတင်းသုံးနေတယ်အဲဒီသတင်းသုံးတဲ့အခါကာလမှာညာတော်များကိုမရှိပါတယ်တဲ့တရားဟောမလို့အာဟုသောဘိက္ခဝေအာဟုသောဘိက္ခဝေငါရှင်ရဟန်းတို့လို့မဟာသုဏမေကခေါ်လိုက်တာကိုတတိတို့ဒဂရမတို့ခေါ်တယ်လို့ပါပဲငါရှင်ရဟန်းတို့လို့ မဟာဇုံနာဖြေကခေါ်တဲ့အခါကာလကျတော့အာဟုသောတိခေါ်တေဘိက္ခုမဟာဇုံဓာထေမဟာဇုံဓာသသစ္စာသောတုံတေဘိက္ခုထိုရန်တို့သည်အာဟုသောတိခေါ်ငါရှင်ဟူ၍သာလင်မဟာဇုံနာသာမဟာဇုံနာမထေအာသစ္စာသောတုံပြန်ကြလျောက်ထားကုန်၏ ငဃာဓမ္မတော့လို့ဆိုရင်တရားလို့ခုရမျိုးပါပဲဒါပါပဲအာဟုသောရင်ဆုံးနာမထေကလည်းအာဟုသောလို့ခေါ်တယ်တရားနာတဲ့ပုဂ္ဂိုလ်တွေကလည်းအာဟုသောလို့ခေါ်တယ်ဘသူကငယ်လို့ဘသူကကြီးသလဲလို့မေးကြကြည့်တရားလက်ထက်ကတော့ငယ်ငယ်ကြီးကြီးအာဟုသောခေါ်တာပဲငယ်ငယ်ရဟန်းကလည်းမထေကြီးအာဟုသောခေါ်တာပဲပြီးတော့ ဒါဘုရားလက်ထက်ကဝေါ်ဟာရမြတ်စွာဘုရားပြိဋိနိဗ္ဗာန်သံဃာနည်းကြတော့ရာပြိဋိနိဗ္ဗာန်သာပြီးတဲ့နောက်ငယ်တဲ့ပုဂ္ဂိုလ်တွေကကြီးတဲ့ပုဂ္ဂိုလ်အာဟုသောလို့မခေါ်ရဘူးလို့အဲကြီးညတ်တော်မူခဲ့ပါတယ်အဲဒီကြီးညတ်တော်မူချက်ကိုထောက်ဆကြည့်ရင်ဒီတရားဟာဘုရားပြိဋိနိဗ္ဗာန်မဆန်ခင်ကဟောတဲ့တရားပဲဆိုတာပေါ်လာအာဟုသောနဲ့ပုဂ္ဂိုလ်တွေကပြောတော့ဘုပုဂ္ဂိုလ်တွေကအငယ်ကြီးရှင်းမှာပါပဲတရားဟောတဲ့ပုဂ္ဂိုလ်အကြီးပဲရှင်းတယ် ဒါမှမဟုတ်ရင်လည်းတရားနာတဲ့ပုဂ္ဂိုလ်တွေကကြည်နေတယ်ဆိုရင်လည်းဆင်းမာဆုံးတတ်ကြီးကအာဟုသောလို့ခေါ်ကြအကြောင်းမရှိဘူးအဲ့တော့ဘုရားလက်ထက်ကမှနှစ်ခုလုံးကပြလာအာဟုသောကြီးတွေခေါ်လာတယ်အဲ့ဒါလေးလည်းမှတ်စရာလေးပါအဲဒီခါကာလရှင်မာဆုံးတတ်ကတရားဟောပါတယ်

ဣမံဓမ္မဣတိယကိုဟံငါတိသာနာမိတိဣမံဓမ္မဣတိယကိုဟံငါတိပသာမိမြေဣတိဤလိုဝရိယဆိုရ၏ဝရမဏောဆိုသည်အတ္တဖြစ်ရ၏ကရိယာမပါဘူးဝရမဏောရင်ရထားတယ်ဝရိယတော်၎င်းဝရမဏောအတ္တဘဝေယတော်၎င်းလူထဲမှာပဲစကားချောညာနာဝါရသိတယ်ဆိုတဲ့ဝါရ ပြောဆိုတဲ့ပုဂ္ဂိုလ်တဲ့ပြောဆိုတဲ့ယဟန်ဟာဘယ်နဲ့ပြောလဲဆိုရင်သာနာမိမံဓမ္မံပတ္တမိမံဓမ္မံဒီတရားငါသိရဲ့ဒီတရားငါမြင်တယ်ဒီတရားငါသိရဲ့မြင်တယ်ဒီလိုဟောရတာပဲရှင်စေအာဟုသောဘိက္ခုလောဘပိပုံယအတိတ်တိအာဟုသောငါရှင်တို့တန်ထိုသို့ဝန်ခံပြောဆိုနေသောဘိက္ခုယဟန်ကို လောဘလောဘသည်ယတိဘုံရအသွမ်းမို့၍သေတိတ္တိကဲ့ပညာံသူကဒီပြငါသိတယ်ငါမြင်တယ်လို့တော့ပြောဟောနေတာပဲဒါပေမဲ့လို့သူ့ကိုလောဘကသွမ်းမိုးပြီးတော့ကြီးနေတာကြီးနေခဲ့လို့ရှိရင်တဲ့သွမ်းမိုးပြီးတော့ကြီးနေခဲ့လို့သွမ်းမိုးပြီးဖြစ်တာပါပဲလောဘဖြစ်တာကိုပြောပါတယ်ပါဠိကတော့သွမ်းမိုးတယ်လို့ပြောသုံးတယ်ဘယ်ရင်းကတော့ သူကတရားသိရဆိုရင်လည်းသူ့မှာလောဘတွေဖြစ်နေတယ်။ဘာဗမာအလုံးကတော့ဒါပါခုနေ။သူကတော့ဒီတရားသိပါတယ်မြင်ပါတယ်လို့တော့ပြောရဲ။ဒါပေမဲ့လည်းသူ့မှာလောဘတွေကဖြစ်နေတယ်။ဗမာကတော့ဒီလိုပြောမှနေရကြတယ်။လောဘကသွမ်းမိုးပြီးနေတယ်ဆိုတော့ဗမာကမချော့ဘူးလေ။ဗမာဟိုတုန်းကပါဠိအသုံးနဲ့ဗမာအသုံးကဒီလိုကွဲနာတယ်လို့ရှိတယ်။ဒိဗေကတော့အတူတူပါပဲ။ အဲအဲဒီလိုလောဘဖြစ်နေလို့ရှိရင်တဲ့သောဧဝမသာဝေရိတာဘောသောထိုးသောလောဘသွားမိုးရတည်နေသောပုဂ္ဂိုလ်ကိုသိပါတယ်မြင်ပါတယ်ဝိဝန်ခံပါလေလောဘဖြစ်နေသောပုဂ္ဂိုလ်ကိုဧဝံဤလောဝေရိတာဘောသိရသည်အတ္တဖြစ်ရ၏အဲဒီလိုပုဂ္ဂိုလ်ကိုဒီလိုသိရမှာပဲဒီလိုပဲသိကြတာပါပဲအသိပုံလေးကနောက်နှမ်းပါတယ်ဒီလိုသိရမှာပဲ နာယနာယမဟာသမတထပဇာနာတိဇာတာပဇာနာတော့လောဘနာဟောတိအယအာယသမဤသိပါတယ်မြင်ပါတယ်ဟူ၍ပြောဆိုဝန်ခံနေတော့ဤရှင်သည်တထာထိုချင်းအားဖြင့်နာပဇာနာတိမသိသေးဘူးယထာပဇာနာတော့ချင်းချင်းအားဖြင့်သိပြီရှိတော့ချင်းချင်းအားဖြင့်သိရလို့ရှိရင်လောဘလောဘသည်

မဟုတ်သေးဘူးလို့လည်းပဲပြောနိုင်တာပါပဲအဲလောဘမဖြစ်လောက်အောင်လောဘကျင်းလောက်အောင်မသိသေးဘူးတဲ့အဲ့ဒီလိုပဲဆုံးဖြတ်ရမယ်ဘာကြောင့်လို့သတ္တရာဟိမံအာယတမန္တံလောဘောပိပုံယတိတတိတထာဟိထိုလိုသိခြင်းသိတဲ့ချင်းရဲ့အကြောင်းကဣမအာယတမန္တံဤရှင်ကိုလောဘောလောဘသည်အပိပုံယသံမောယတိတတိဒီနေ၏ သသမာထို့ကြောင့်ပင်ဒီအဲဒီလိုသူသိတဲ့သိလိုက်တဲ့တရားကိုမသိသေးဘူးလို့ဆိုနိုင်ခြင်းရဲ့အကြောင်းကတော့သူ့မှာလောဘတွေနဲ့သွားမှုဖြစ်နေတာပဲတဲ့သူ့လောဘတွေဖြစ်နေကြတဲ့ကသူဟောတဲ့တရားသူမသိလို့ကောအဲဒီလိုอืมသိရမယ်လေခုပြရမယ်လေဒါအရှင်မဇုံတော့ကညာနေကိုတတိပေးတယ် အဲဒီလိုသတိပေးတဲ့အတိုင်းနဲ့ပညာရှိတဲ့ပုဂ္ဂိုလ်တွေကဒီလိုပဲစဉ်းစားတယ်။တရားတွေသိပါတယ်မြင်ပါတယ်နားလည်ပါတယ်ပြောနေတဲ့ပုဂ္ဂိုလ်လောဘတွေဖြစ်နေဒီကိုယ်တော့သူပြောတဲ့အတိုင်းမဟုတ်သေးဘူးဒီပုဂ္ဂိုလ်သူပြောတဲ့အတိုင်းမဟုတ်သေးဘူး။ဘာကြောင့်လဲဆိုတော့ရှင်သူလောဘတွေကတော့လွှမ်းမိုးဖြစ်နေတာပဲ။အဲဘယ်နှမျိုးတော့ဆိုလို့ရှိရင်10မျိုးရှိတယ်လောဘဒေါသမောဟပါဠိတွေတော့မပြောပါဘူး။ဒီတော့သိနေရှိလားပါ။ဒါပေမဲ့လို့ဗမာလိုပြောလိုက်တာရှင်းပါလား။

အဲ့ဒီ7ပါးသောတရားတွေ7ပါးသောတရားတွေတခုခုဖြစ်နေလို့ရှိရင်ပဲသူပြောတဲ့အတိုင်းသူမသိဘူးသူဟောတဲ့တရားသူမသိဘူးအဲဒီလိုဆုံးဖြတ်နိုင်ပါတယ်ဒီလိုပဲဆုံးဖြတ်ကြတယ်တရားဘက်ကမလိုက်စားတောင်းမှဟောကြတဲ့ကပညာကြီးသင်ကျင်တဲ့ပုဂ္ဂိုလ်တွေက

ကိလေသာ10ပါးရဲ့တော့မဟုတ်ဘူးသူကတစ်မျိုးပဲအဲ့ဒီအကုသိုလ်10ပါးဖြစ်ပါမှုကင်းရမယ်ဖြစ်ရဘူးတဲ့ညာနာဝါဒပြီးတယ်မြင်တယ်ပြောလို့ရှိရင်အဲအဲ့ဒီအကုသိုလ်10ပါးဖြစ်ပွားခြင်းကင်းရမယ်အာမကင်းမှုဖြစ်နေတယ်ဆိုလို့ရှိရင်တော့မသိဘူးပြောတာသူပြောတာသူမသိဘူးသူဟောတာသူမသိဘူးအဲ့ဒီလိုသာမှားတယ်အဲ့ဒါအရေးကြီးတယ်တတိတော်တို့ကမ္မဋ္ဌာန်းဆရာတွေအတွက်ပိုးအရေးကြီးတာပဲ ကမ္မဋ္ဌာန်းစရာတွေဒါမဟုတ်ဘူးတရားထုတ်တဲ့ယောဂီတွေအတွက်လည်းရေးကြည့်တာပဲတရားအထုတ်ပြီးပြီးอืมဒီကမဟာစီဌာနတွေကဒီနေ့တရားတိုင်းဆိုရင်ညာသင်တရားနာပြီးပြီဆိုရင်နေရာကြမှာနေရာမကြရင်ဘေးကပုဂ္ဂိုလ်တွေအဆင်းရဲနေဒီနေ့နဲ့ဘေးကပုဂ္ဂိုလ်တွေကဒီနေ့ကတည်းကတခါတယောက်ကဘုန်းကြီးမေးလို့ဖြေပြီးရတယ် ဒါကြောက်ကစီစီကူးကူးပုဂ္ဂိုလ်မဟုတ်ဘူးမေးတဲ့ပုဂ္ဂိုလ်ကလည်းဟိုမှာသူ့အမြင်မတော်တဲ့သူသဘောမကျတဲ့ပုဂ္ဂိုလ်လည်းသေးကွေးပုံမရဘူးဘုန်းကြီးကမမေးပါဘူးအဲ့ဒီဥစ္စာတွေမှုတွေရှုပ်နေမလို့လို့မေးတော့မမေးဘူးသူကတော်တော်အစင်တာမြင်တဲ့ပုဂ္ဂိုလ်တွေသူကဟိုကသူနဲ့လည်းမနာရင်းရှိတဲ့ပုဂ္ဂိုလ်ဖြစ်သာသနာ့ဓမ္မတရားထုတ်လို့ညာစင်လဲနာပြီးပြီဗျာတဲ့ဒီပုဂ္ဂိုလ်ကသူက ရင်းကောင်းတွေကိုတတ်တယ်ညတသားဖွေတိုက်တွန်းတယ်ဒါကကောင်းပါလေကိစ္စမရှိပါဘူးလို့ပြောတယ်တဲ့လူတွေကိုယောဂဝေဒနာအန္တရာယ်ဖြစ်စေတဲ့အကောင်ကိုစိုက်ကိစ္စမရှိဘူးလို့ပြောတယ်တဲ့အဲ့ဒါဘယ်လိုသဘောလုံးလဲပြီးတော့တန်မြတ်ရှိတယ်သူကမေးတယ်မေးတော့ခွန်ကြီးကတော့တရားတဲ့အမှန်တိုင်းပြောရမှာပဲနည်းနည်းပြောရအောင်ဆိုတော့ဒီမှာညာစဉ်တရားဟောတယ်ဆိုတာကတမျိုးတည်းမဟုတ်ပါဘူးညာစဉ်တရား ယောဂီပုဂ္ဂိုလ်ကသူကိုယ်တိုင်းသူချတွေ့လို့သူတွေ့တာတွေပြောလို့ဗုဒ္ဓဆရာကသဘောကျပြီးတော့ပြည်စုံတော့ပြီဆိုပြီးတော့ဟောတာဒီလိုဟာတစ်မျိုးရှိပါတယ်အဲဒီလိုဟောရမှလည်းကမ္မဋ္ဌာန်းဆရာဆိုတာလည်းသူများစိတ်တွေလည်းသိတာမဟုတ်ခဲ့ဘူးသူပြောနေမှစပြီးတော့ဆုံးဖြတ်တာဒါလည်းမမလွယ်ဘူးလို့ပြောနိုင်မှုလို့ဆိုတာအဲလို့တော့လည်းမှန်တာတော့များပါလိမ့်မယ်ရဇာနာနာသိတာထားတဲ့ကမ္မဋ္ဌာန်းဆရာဝါရင့်တဲ့ကမ္မဋ္ဌာန်းဆရာတွေ ရဲတော့လွဲလာနိုင်လို့လို့ဆိုတော့ဒီကံလို့တော့အကြံမပြောနိုင်ဘူးကမပြောနိုင်လို့ပဲခွန်ကြီးတို့ကမဆုံးဖြတ်ပါဘူးအာသောတာပန်ဖြစ်ပြီးတရားကံဖြစ်ပြီးဗာဖြစ်ပြီးညာဖြစ်ပြီးဒီကမဆုံးဖြတ်ဘူးလေအကျိုးဒါနတွေအဲ့ဒီလိုဆုံးဖြတ်တယ်ဆုံးဖြတ်တယ်တော့ကြာတော့ပြီပါသောတာပန်ကသောတာပန်မဟုတ်ဘဲနဲ့ပုထုဇဉ်ပြန်ဖြစ်ယဟနာလို့ဆုံးဖြတ်ပြီးတော့ယဟနာကခါရဲပုထုဇဉ်ပြန်ဖြစ်ခဲ့တာကိုသူကအဲကြောင်းလဲတယ်ဒီအဲ့ဒါနာမည်သိကြတယ်သူကနေမှာတော့ခွန်ကြီးတို့ကစတယ် မဆုံးဖြတ်ပါဘူးသူကညာစဉ်တရားနာနာပြီးတော့အဲ့ဒီညာစဉ်တိုက်ပြည့်စုံလို့ရှိရင်ကိုတရားပြည့်စုံတဲ့တော့မှပြည့်စုံလို့ရှိရင်ပြင်းကျင်းရမယ်ကိလေသာတွေတဲ့တက္ကာဒိဋ္ဌိဝိသိကိစ္စသီလပဒပရမာသဘာယစဉ်၃ပါးဒါသုပါတိတော်တွေမဟောတာဒါဒါတွေဆိုအားဖြင့်ဣဒ္ဓမစ္စိယကျင်းရမယ်ဒါရင်မကလည်း အပေကြလောက်တဲ့လောဘဒေါသမောဟတွေပါရကမနိယလောဘဒေါသမောဟတွေဗာဏိပါဒစိုက်တော့အကုသိုလ်လူစိတ်တွေမြင်ရမယ်ငါးပါးပြီလားလုံညုံရမယ်ဒါတွေဘုန်းကြီးကတခါတည်းဟောတာပဲဟောတော့အဲ့ဒီတိုင်းသာဆိုလို့ရှိရင်တော့ဘာတော့မမှားဘူးဒါတွေအကုန်လုံးပြည့်စုံတယ်ဆိုရင်တော့ပြည့်စုံနေမှာပဲဒါသေးချာနေတယ်လို့လားอืมဒါကတမင်းကဟန်ဆောင်ထားလို့မဖြစ်ဘူးသူကဒီတရားတွေကဟန်ဆောင်လို့မဖြစ်ဘူးသူကသူသင်ပြနေတယ်အဲဒီလို တရားသဘောတိုင်းဘုန်းကြီးကဟောပါတယ်အဲဒါယောဂီပုဂ္ဂိုလ်ကသူ့အတွေ့ဟောသူ့အတွေ့ကိုပြောတော့ကဏ္ဍစရာကဟောတော့ပြီလို့အဲသဘောကျလို့ကျတယ်ဒါလည်းရုပ်ပြန်ပြန်ပြန်များမဟောသေးပါဘူးသုံးစားနေတာလေသုံးစားပြီးတော့မှဟောတော့ပြီလို့ဆိုမှအဲ့ဒီမှာပြန်ပြန်ပြန်ဟောတယ်အဲ့ဒါကတော့ဟုတ်မှန်တာများပဲများပဲရှိပါတယ်တချို့ကတော့ ရားထုတ်တဲ့ပုဂ္ဂိုလ်ကသူ့သဘောကျတာလေးတွေသူ့စိတ်ကူးတဲ့ဟာတွေပြောအဲဒီလိုပါလည်းရှိပါတယ်သူများပြောတာတွေကိုတုလိုက်ပြီးတော့ပြောဒီလိုပါလည်းရှိတယ်အဲ့ဒါတွေကမ္မဋ္ဌာန်းဆရာကသူတကယ်တွေ့လာတာလည်းအောင်းမိပြီးတော့အဲဟုတ်တော့ပြီဆိုရင်ညာလေးပြပါအဲ့ဒါကတော့မဟုတ်တာတွေအဲ့ဒါတွေလည်းရှိတယ်လို့ဒီလိုကတချို့တော့လည်းပဲ ဘုရားကလည်းတရက်တွတ်တက်ပြီးတော့အာထုံနိုင်မဲ့အခြေအနေမရှိတော့ဘူးညာစင်ကလည်းနာကျင်တယ်ဆိုနာကျင်တဲ့ကိန်းနာတော့သမဏဆရာကဆရာရဲ့အမြင်အားဖြင့်တော့မြို့သားကညာစင်ပြည့်စုံပြီတော့မဆိုနိုင်သေးဘူးဒါပေမဲ့လို့နာကြည့်ကိုရောက်တဲ့နေရာကိုသိတဲ့နေရာတော့မှပေါ့ရှိတယ်ပဲတွတ်တက်အောင်အာထုံဖို့ဆိုပြီးတော့အဲဒီတော့ ပြောကြည့်ပြီးတော့ဉာဏ်နဲ့တရားနာပဲပြုတာရှိတယ်။ဒါကတရားပြည့်စုံပြီးအနေနဲ့တရားဆုံးပြတာမဟုတ်ပါဘူး။သူနာခြင်းလို့နာ။အဲဒီလိုသုံးမျိုးရှိတယ်လို့လူရင်းကတော့ငါးပါးသီလလုံရမယ်ဆိုတာမလုံလို့ရှိရင်ဖြင့်မဟုတ်သေးဘူးလို့မှတ်တော့ဘုန်းကြီးကနောက်ဆုံးကားဆုံးပြရတယ်။ငါးပါးသီလလုံရမယ်ဆိုတာသူမလုံသေးရင်တော့မဟုတ်သေးဘူးလားမှတ်တော့ဘယ်သူဘာဖြစ်နေလို့အဲ့ဒါပေါ့အဲ့ဒါဆိုင်နေသူကကမ္မဋ္ဌာန်းဆရာတွေကြကိုရေးကြည့်တာပေါ့လေ။

လောဆံရလောဘဒေါသစသောဆံရဆိုတာသူစင်းတဲ့သူပေါ့လေသောတာပတိမဲ့ဆင်သောတာပတိမဲ့နဲ့ဆိုင်တဲ့လောဘဒေါသရာမီမဲ့အနာမီမဲ့အရဟတမဲ့ဆံရလောဘဒေါသစသောအကုသေဘာဖြစ်ပွားခြင်းရာဖြစ်ခြင်းစီမသိသူပြောတာဖြစ်ဖြစ်နေလို့ရှိရင်အာသူပြောတာသူမသိလို့ပဲသူမသိပဲနဲ့ပြောနေတာပဲဒါကြောင့်မို့သူမဖြစ်နေအဲဒီလိုဆုံးဖြတ်ရမယ်ဒါဒီလိုလဲဆုံးဖြတ်ကြတယ် တရားစကားမဟုတ်တဲ့အလွတ်ပုဂ္ဂိုလ်တွေကလည်းဒီလိုပဲပြောတာကတော့တရားစကားတွေပြောနေတော်ကြတော့ကိုယ်မူရာတွေကမသိတာတွေလို့နှုတ်မူရာတွေကမတော်တာတွေပြောအဲလောဘဒေါသအစွန်းတွေကထွက်နေလို့ရှိတယ်အဲဒါဒီကပုဂ္ဂိုလ်တွေကမယုံဘူးယုံကြလည်းမကောင်းဘူးခွန်ကြီးလည်းပဲမယုံဘူးအဲဒီဥစ္စာယုံဟွန်းချို့ တရားတွေဘာတွေဟောနေလို့ရှိရင်တော့တခါတည်းယဟနာကြီးလိုပဲအာတရားတွေလေးလေးနဲ့နဲ့ကြီးဟောနေအင်္ဂလာကိုလေးလေးနဲ့နဲ့ဟောနေဒါတော့ကြတော့လောဘရိပ်ကြောင်တွေကပေါ်လာကိုလူရင်းစရာတွေအဲရအောင်မရရအောင်ကြံဆောင်မှုတွေရှိဒေါသရိပ်ကြောင်တွေသိဆိုတာတွေရှိတယ်မတော်တာတွေပြုတာပြောတာတွေဒါတွေရှိတယ်ပညာရှိသူတော်ကောင်းတွေကဆင်းရဲတယ် အဲဘုသူဒ္ဓမရှိတဲ့ပုဂ္ဂိုလ်တွေကတော့မျက်စိမှိတ်ပြီးတော့ကိုယ်ဆရာမှုကိုယုံနေတာပဲတပည့်တွေကဒီလိုရှိတယ်ဘုသူဒ္ဓရှိတဲ့ပုဂ္ဂိုလ်တွေကဆင်ញင်တဲ့တရားပဲမဲ့လို့ယုံတာမဟုတ်ဘူးစဉ်းစားတာပဲဘုရားအဲဒါဆင်ញင်တဲ့ပုဂ္ဂိုလ်ဆင်ញင်ဆင်ញင်တာလည်းသူကကောင်းတယ်ဆင်ញင်မှနေရကြအမှန်ရအဲဒါကြောင့်ဘုန်းကြီးကဒီဆောင်ပုဂ္ဂိုလ်လေးတွေကကျွဲပါလေပါဠိတော်ကတော့လူတိုင်းလူတိုင်းလူွယ်ဘူးညာနာဝါရာပြောပြသူမှာတဲ့ညာနာသိရဲ့ဒီတရားသိရဲ့ဒီတရားမြင်တယ်ပြောတဲ့သူဟာ ဆင်ညာလောဘဒေါသစသဆင်ညာလောဘဒေါသမောဟခင်းရအဲအစရှိတာတွေအကုသိုလ်7ပါးရှိတဲ့ဖြစ်ပေါ်မှုခင်းရမယ်အဲဒီအကုသိုလ်7ပါးတွေဖြစ်ခြင်းမဖြစ်ခြင်းမကင်းလို့ရှိရင်ဖြစ်ခြင်းရှိနေလို့ရှိရင်မသိသူပြောတာသူပြောတာသူမသိဘူးသူမသိဘဲနဲ့ပြောနေတာပဲဆုံးဖြတ်ပြီးတော့အဲဆိုကြတယ်ညာနာဝါရပြောပြသူမှာညာနာဝါရ ခန္ဓာလောဘဒေါသစစွာအကုသေပါဖြစ်ပွားခြင်းဟာဖြစ်ချင်းစီမသိသူပြောတာညာနာဝါဒပြောပြသူမှာခန္ဓာလောဘဒေါသစစွာခန္ဓာလောဘ မှု7ပါးဖြစ်ပွားခြင်းဟာဖြစ်ခြင်းရှိမသိသူပြောတာအဲဘုန်းတော်ဆိုဇာရွက်ဒီမှာဆွနိုင်တယ်နာမ နောက်ပြီးတော့ညာနာဝါဒပြီးတော့ဘာဝနာဝါဒအခုသားပြန်တယ်

ဘာဝိတကာယောပွားစရာဖြစ်သောကာယရှိသည်ကာယကိုပွားစရာဖြစ်သည်အာမိဖြစ်၏ဘာဝိတစိတ်တော်ပွားစရာဖြစ်သောစိတ်ရှိသည်စိတ်ကိုပွားစရာဖြစ်သည်အာမိဖြစ်၏ဘာဝိတသီလပွားစရာဖြစ်သောသီလရှိသည်ဝါသီလကိုပွားစရာဖြစ်သည်အာမိဖြစ်၏ဘာဝိတစိတ်တော်ပွားစရာဖြစ်သောစိတ်ရှိသည်စိတ်ကိုပွားစရာဖြစ်သည်အာမိဖြစ်၏ဘာဝိတပညာပွားစရာဖြစ်သောပညာရှိသည်ပညာကိုပွားစရာဖြစ်သည်အာမိဖြစ်၏ဣတိဤသို့

အဲကြာကြီးအာမထုတ်နိုင်ဘူးဆိုပြီးတော့အာထုတ်နိုင်တဲ့လောက်အာထုတ်ရအောင်ဆယ်စကန်းဖွင့်ဒီလိုအားလေးဖြန့်တာဖြစ်ပါလိမ့်မယ်ဒါပေမဲ့အာထုတ်တဲ့ပုဂ္ဂိုလ်ဆယ်လောက်အာထုတ်ပြီးတာနဲ့အာထုတ်ပြီးပြီကိစ္စပြီးပြီဒီလိုယူဆတာကိုဆရာဆရာပုဂ္ဂိုလ်ကအဲဒီတတိပ္ပဏီရအာထုတ်ကြည့်စမ်းမအောင်ဆိုတာမလိုပါဘူးသူတို့ဆယ်စကန်းအာထုတ်ပြီးပြီးနေပြီ ဒါကဆေးရနည်းနည်းများသေးသူကခုနှစ်ရက်စကားကြည့်သေးတယ်ခုနှစ်ရက်တဲ့သုံးရက်စကားကလည်းကြည့်သေးတာပဲဒါတဲ့အာမတဝဲတဲ့နေတဲ့စကားလည်းကြည့်သေးတယ်သူကအာထုပ်နဲ့နေတဲ့စကားဘာမှအာထုပ်မလုပ်ဘူးလေစိတ်ကလေးစိတ်တိုက်ထားလိုက်ပြီးတာပဲသူကတော့အလွယ်ဆုံးဘာမှမလုပ်ရဘူးသူကတော့လုပ်လို့ရှိရင်သူကတော့သင်္ခါရဒုက္ခတွေဖြစ်တော့တာပဲမလုပ်ဖဲနေမှသူကငြိမ့်တော့အဲ့ဒါတော့အဲ့ဒါကြိုက်တဲ့ပုဂ္ဂိုလ်လည်းရှိတယ်လူတွေအမျိုးမျိုးပဲ အဲဒီလိုဘာဝနာဝါရပွားပြီးပါပြီအာထုတ်ပြီးပါပြီတဲ့ပွားတာကဘယ်နှမျိုးရှိသလုံးဆိုဘာဝိတာကာယပွားပြီးတော့ကာယကိုရှိပြီးကိုယ်ပွားပြီးပြီကိုယ်ကိုပွားတယ်ဆိုတာဘာတော့ဆိုလို့ချင်းကိုယ်ကိုပွားတယ်ဆိုတာကာယ ानु ပဒနာပဲဆိုပြီးတော့ဒါကဒါကဒီလိုတနည်းဖွင့်နောက်တနည်းကတော့ပြင်းစရာရ သင်္သဒွာရဆိုတဲ့ကာယကိုပွားစေတာအိန္ဒိယသံဝရသီလပဲဆိုပြီးတနည်းဖြင့်နောက်ဘာဝိဒသီလောကတော့ဗာတိမောဟသံဝရသီလပဲဆိုဖြင့်အဲဒီတော့ဘာဝိဒကာယောကဘာဝိဒသီလောသီလတဲ့အောက်အောက်အောက်ခြေဖြစ်တယ်လို့အစဉ်အားဖြင့်ယူရတော့ရှိတာပေါ့ ကာယောကာနုပါဒနာဘာဝနာဆိုတော့သူကအစဉ်တန်းမြင်တယ်ပြီးသားတဲ့တောင်ထက်ကြတယ်။ဒါတကယ်တော့ပထမနည်းအဲ့ဒါဖွင့်ပါလေ။ကာယဆိုတာကာနုပါဒနာပဲကာနုပါဒနာသတိထားမယ်။ဆိုတော့လည်းနှစ်ခုလုံးသိနေအောင်ယူရင်တော့လည်းရနိုင်ပါလား။အဲ့ဒါတကယ်ဒါကဒီလောက်တင်ဖွင့်ပြီဒီကကလည်းထပ်ပြီးတော့မဖွင့်တော့။ရှင်းနေတော့လည်းအကျူးလိုလိုဖြစ်နေ။ဘုန်းကြီးကလည်းတူအောင်ယူခြင်းသာပါပဲ။တူအောင်ယူမှနေရာကြမှာလည်း။ ဘာဝိဒကာယောကာယ ानु ပဒနာအရာကအင်းပฏิပဌာမှာပฏิသံစဉ်ကသူကလေးခုရှိတာကိုနာထကသံစဉ်တပ္ပယသံစဉ်ဘောဇရသံစဉ်အတ္တမောဟသံစဉ်လေးခုရှိတာလေးခုထဲမှာသတ္တကသံစဉ်တပ္ပယသံစဉ်တွေကတော့ဝိပဿနာလည်းမဟုတ်သေးဘူးသူကဒီသီလရဲ့အခြေခံလည်းဖြစ်နိုင်တယ် ကာထကသံသင်္စာအကျိုးရှိမရှိကိုဆင်ခြင်ပြီးအကျိုးရှိမှပြုလို့ပြောကြရှိရင်လည်းအကျိုးရှိမှပြောသိကုစဉ်းစားကြံစီမယ်ဆိုရင်လည်းအကျိုးရှိမယ်ဆိုတဲ့အားဒီမှာသိကုစဉ်းစားကြံစီအကျိုးမရှိရင်တော့မလုံးနဲ့မပြောနဲ့သိမကူးနဲ့ကာထကသံသင်္စာကျိုးရှိသလားမရှိလားစဉ်းစားတာကတတကဘုန်းကြီးဆောင်မလို့လားဒီမှာမပေါ့တာတော့ဒီမှာထဲဝေရအကြောင်းမဟုတ်ဘူးက အဲဒီအဖွင့်ကိုဘာဝိတကာယဆိုတဲ့အဖွင့်နီးတော့ပြတယ်ကျိုးရှိသလားမရှိသလားစဉ်းစားတာကတတ္တကတဲ့တတ္တကသာလို့ဘာလို့လို့ဘာပြောပြောကျိုးရှိသလားမရှိသလားစဉ်းစားလိုက်အောင်နဲ့ကောင်းတယ်နံကောင်းတယ်ဘုန်းကြီးတို့တစ်ခါကစကားပြောနေတဲ့စိတ်ကလေးပေါ့ဒီဟာလေးပြောလို့ကျိုးမှကြည့်ပါဗလားမရှိဘူးတယ်မပြောဘူးဒီလိုပဲနေနေစိတ်ထဲကပြောနေတဲ့စိတ်ကလေးကပေါ်တယ် ဒီခုခုလည်းပဲမေးရင်လည်းစိတ်ကလေးကပေါ်သေးတယ်ကိုကမသိတော့မေးရင်လာလေးပဲကျိုးရှိသလားကျိုးမရှိဘူးလကားမမေးဘူးဟိုခြေတဲ့ပုဂ္ဂိုလ်လကားကရှုပ်နေတာဝန်လေးနေမှာမသိရင်လည်းသူကရှင်းနေမှာမဟုတ်ဘူးမမေးတာကောင်းတာအကျိုးမရှိပါဘူးလို့မေးနေอืมအဲဒီတော့ကျိုးမရှိတဲ့စကားအကျိုးမရှိဘူးထင်လို့ရှိရင်မပြောနဲ့အကျိုးမရှိဘူးထင်တဲ့အလုပ်ကိုမလုပ်နဲ့အကျိုးရှိတယ်ထင်မှပြောအကျိုးရှိတယ်ထင်မှလုပ်သာတကတာလို့ပြောကောင်းတယ် ဘာဝနာလာမဟုတ်ဘူးနေရာတိုင်းသုံးကြတယ်အိမ်မှာလည်းသုံးကြတယ်ကြားထဲမှာလည်းသုံးကြတယ်ဘယ်မှာလည်းသုံးကြတယ်အနံကောင်းတဲ့တာရကသံပညာဘာနဲ့နိုင်သိကောင်းတာပေါ့ဥပမာပရင်းမောက်တို့ကတော့တကားဖွင့်တယ်ဆိုတာတော့တကားဖွင့်တယ်ဆိုရင်တကားကလတကားဟိုမှာတာကြီးကလေးတွေရှိတာကိုလေလာရင်ဟုံးတိုင်းနဲ့မပြည့်အောင်လို့ရှိကလေးအဲ့ဒါတွေချိရတာတချို့ကတာရကသံပညာရှိတဲ့ဘုရားတကားဖွင့်ရင်ဖွင့်ရှိကလေးမရှိဘူး ဒိဋ္ဌောလေတိုက်တကဝုံတိုင်းတယ်လို့တော့ကြားတော့ပြက်ကုန်တာပေါ့လို့ကမှန်တကားဆိုရင်ကွဲလဲကွဲနိုင်တယ်အဲဒီလိုဟာလေသာရကတာမင်းအရေးကြီးတယ်ဗျအဲပဒံတို့ကိုယ်တို့ခွက်တို့ဆိုလို့ရှိရင်လည်းအဲထားလို့ရှိရင်ဒီနေရာထားရင်တော်ရလားမတော်ရလားစဉ်းစားရတယ်အဲလူသွားတဲ့လမ်းနဲ့ပါနဲ့ဒီတော်ကြတိုက်ခိုက်သွားကွဲပြက်ကုန်မှာပေါ့စဉ်းစားရတယ်လေးညာကြည့်ပါတဲ့ဒီရုပ်ပုံတို့ ဓာတ်ပုံတို့ဇာအုပ်တို့စသည်ဒီလိုအားတွေလည်းရှိတယ်ဒါတွေလည်းပဲဒီနေရာထားလို့တော်ရလားမတော်ရလားစဉ်းစားရတယ်မတော်ရင်မထားနဲ့တော်တဲ့နေရာမှာထားအဲဒီတော့အရေးကြီးပါတယ်ကျိုးရှိသလားမရှိသလားစဉ်းစားတာကတတ္တကာတဲ့အဲဆိုရမယ်ဒီရစာတော့မပေါင်းတော့ကျိုးရှိသလားကျိုးရှိသလားမရှိလားမရှိလားစဉ်းစားတာကစဉ်းစားတာ မထကကျိုးရှိသလားမရှိလားစဉ်းစားတာကမထကဆိုတာကျိုးရှိသလားမရှိလား ကျိုးရှိသလားမရှိတာစဉ်းစားပြီးတော့အကျိုးရှိမှပြောအကျိုးရှိမှလို့သတ္တကတံမြင်ခေါ်တယ်ဒါကအနုပဒနာတွေကအခြေခံပဲသင်တော်သလားမတော်လားစဉ်းစားတာကသဗ္ဗယာအကျိုးရှိပေမဲ့လို့တဲ့သင်တော်မှလုပ်ပါတဲ့မသင်တော်ရင်မလုပ်ပါနဲ့သင်တော်မှပြောပါတဲ့မသင်တော်ရင်မပြောပါနဲ့အကျိုးရှိပေမဲ့လို့ဥပမာဒါကဒါကတည်းရဲ့ကြတာကြည့်ပါလေဒီဒီတော်လေးဘုရားရှင်တို့တော်လေး သွားပြီးဖူးမြော်တော့တယ်ဆိုတာကုသိုလ်ရတာကောင်းတာပဲတဲ့ဒါပေမဲ့လို့ပွဲကြီးတန်းကြီးတွေသွားလို့မတော်ဘူးရဟန်းများနဲ့ပေါ့လူတွေကြတော့လည်းတော်ပါရဲ့လူတွေတော့ပွဲကြီးတန်းကြီးသွားမှပြောကြကောင်းတာပဲပွဲလာမရှိတဲ့ကသွားရင်ပြည့်စရာကောင်းတယ်လူတွေအတွက်တော့တော်ပါတယ်ရဟန်းများအတွက်တရားနှလုံးသွင်းအားထုတ်နေတဲ့ယောဂီတွေအတွက်ကတော့ပွဲကြီးတန်းကြီးတွေတရားဝူသွားလို့ရှိရင်ကုသိုလ်ရပါမယ်လို့မသိတော်တာတွေမြင်ရမသိတော်တာတွေကြားရပြီးတော့ ကိလေသာတွေဖြစ်ပွားလိမ့်မယ်အဲဒါကြောင့်မသိတော့ဘူးတဲ့ရိုးစီတိုင်းလည်းမသွားပါနဲ့သူပြောကြစကားလည်းဒီလိုပါပဲတရားဟောတယ်ဆိုတာဗာတရားဟောဟောသူကရိုးစီတာပါပဲနင်းညာကတော့ဇတိလာဟောသွားတယ်အဲမင်္ဂလာဆောင်မှာမရဏနုသတိကံတာဟောတာလည်းပဲသူကอืมကျိုးတော့ရှိတယ်ဆိုပြီးတော့သူကဟောတယ် ကျိုးတော့ရှိတယ်ဒါပေမဲ့တော့မင်္ဂလာဆောင်မှမရဏသုတ်တိကမ္ဘာဟောလို့ရှိရင်မင်္ဂလာဆောင်ဆိုင်ရာပုဂ္ဂိုလ်တွေစိတ်ပြည့်ကုန်မှာပေါ့သူကစိတ်ပြည့်မဲ့အမင်္ဂလာဖြစ်သွားပြီလို့တို့ဒုက္ခရောက်တော့မှာပဲလို့ဒီလိုအယူဆတွေဖြစ်တယ်လေဒါကြောင့်ဒီလိုဟာတွေကအကျိုးရှိပေမဲ့လို့မသိတော်လို့ရှိရင်တော့မဟောရဘူးမပြောရဘူးဒီလိုရှိပါအဲ့တော့သင်တော်သလားမတော်လားစဉ်းစားတာကသဗ္ဗာယတဲ့သင်တော်ရဲ့သင်တော်မှပဲ ပြောပါပြုပါတဲ့မသိတော်ရင်မပြောပါမပြုပါနဲ့ဒါအမှန်တော့ကြတယ်လောကကြီးတွေမှာလည်းသုံးကြတာပဲအဲ့ဒီနှစ်ခုကလိုက်တာပြီးတော့လို့လို့ရှိရင်ယူစီပါဖြစ်ပါတယ်နာမည်ကြပါတယ်အဲကျွမ်းတယ်တင့်တော်သလားသိတော်ပါမတော်လားသိတော်ပါစဉ်းစားတာကသိတော်ပါသဗ္ဗယာတင့်တော်သလားသိတော်ပါမတော်လားစဉ်းစားတာကသိတော်ပါ ပါယအဲဒီသာရကသံပြင်သဗ္ဗာသံပြင်နှစ်ခုကဝိပဿနာမဟုတ်သေးပါဘူးဝိပဿနာအခြေခံသီလအခြေခံနဲ့ဖြစ်ပါတယ်အဲ့ဒါကို ကာယဘာဝနာလို့ယူလို့ရှိရင်ရှင်နာကသက္ကရာဖွင့်တယ်နောင်နာကအိန္ဒိယသံဝရဆိုတဲ့ဖွင့်တယ်ဟာသဘောအချင်းတူပါတယ်အဲမြင်ရကြအစဒီမှာကျမ်းသာနဲ့အဖိစာဒေါမနကမဖြစ်အောင်လို့စောင့်ရှောက်ရမယ်မြင်ပြီးရင်အဲဘာယာဝယ်နှစ်သက်ကိုယ်ဒီလည်းမစင်စားနဲ့ဒီလိုပဲယုံဝမုံမော်ဒီလည်းမစင်စားနဲ့မြင်ညှတယ်ကြပြီအဲဒီလိုကြနေမှသူကအကျိုးရှိမှာ哦အဲ့ဒါနဲ့ဆိုရင်တော့သဘောချင်း ူတာလောက်ထူတာပေါ့လေတစ်ထစ်ထားတဲ့တော့မတူအဲဒီတော့သာရကသံသင်သဘာသံသင်နဲ့လေ့လာပြီးတော့နေတဲ့ပုဂ္ဂိုလ်မြင်နိုင်ကြတိုင်းဓဝါ၆ပါးကလောဘဒေါသမောဟအကျမ်းစားတွေမဖြစ်အောင်စောင့်ကြောက်နေတဲ့ပုဂ္ဂိုလ်ဤရဲ့သံဝရအဲ့ဒါဘာဝိဒကာယကာယဘာဝနာပွားများပြီးဖြစ်နေတာတဲ့ကာယဘာဝနာပွားများနေတာတဲ့ကောင်းပါလေနာကောင်း ဝိနည်းမှာဩဂိတာဇေကုအန္တဂရေမိတာမိတိတိကကရဏီယဩဂိတာဇေကုအန္တဂရေနိတိသာမိတိကကရဏီယသင်္ဃာများပြင်လို့ဩဂိတာဇေကုချသောမြတ်လွှာရှိသည်ဖြစ်၍အဲ4000ကကိုသွားမဲ့လမ်းကလေးအနိမ့်အမြင့်တော့ခလုတ်တော်ပါတော့ဒါတော့ပဲကြည့်ပြီးတော့ဟိုတခြားတွေရှောက်မကြည့်နဲ့ဘေးရှောက်ပြီးမကြည့်နဲ့ အဲအောက်ကလာမျက်လွှာချပြီးခေါင်းကုန်းရမယ်လို့မဆိုပါဘူးမျက်လွှာချတယ်ဒါမှမဟုတ်ခေါင်းကြီးငုံပြီးတော့ကျွတ်ရတယ်သွားရတယ်ယူသေးတော့ယူသေးတာပါဒါမှမဟုတ်อืมဘုရားတို့တော်ကဒီခေါင်းကြီးငုံငုံပြောတာမဟုတ်ပါဘူးမျက်လွှာချမျက်လွှာမျက်လုံးပွင့်တယ်မျက်လုံးပြူပြီးတကလားဟိုရှေ့လျှောက်ပြီးဝေးကြီးမကြည့်ဘူးကိုရှိနာတယ်သွားတဲ့လမ်းကလေး၄တောင်လောက်ကြည့်ဖို့အဲစင်ဟာများတောင်းချရမယ် ဘေးရအတဲ့ရှိတဲ့ခါတော့လည်းကြည့်ရပါတယ်အခုခါတော့လည်းမကြည့်မကြည့်ဘူးအားကြောင့်လို့ရှိရင်မော်တော်ကားတွေပါတိုက်ကုန်တယ်သူကဒါတော့ကြည့်မှဖြစ်မှာဘေးရအတဲ့ရှိတဲ့ခါတော့ကြည့်ရပါတယ်ဘေးရအတဲ့မရှိမဲ့နေရာဆိုလို့ရှိရင်တော့တောင်တော်များမဟုတ်ဒီရှေ့လျှောက်ဘေးလျှောက် မကြည့်နဲ့နောက်လှည့်ကြည့်တော့ကားနေရာမကြတာပါလေအဲလိုမကြည့်ပဲနဲ့ခြားသားမျက်တော်ရှိပြီ၄တောင်လောက်ကိုသွားမဲ့လမ်းဂလုတ်ရှိသလားပြင်းရှိသလားကျန်းရှိသလားအဲဆူးညောင်ရှိသလား အနှိမ့်အမြင်ရှိသလားအဲ့ဒါလေးကြည့်ဝယ်အဲ့ဒါလောက်ကြည့်ပြီးတော့သွားပါတဲ့အဲ့ဒါဝိနည်းကအဲ့ဒီလိုပဲဒီမှာအကျိုးရှိမရှိရဒါနဲ့ဆိုင်တာပါအဲပြီးတော့ဘိုးစီလျှောက်ကြည့်တယ်ဆိုတာအမှားအချင်းကိုကြည့်နေတာလေးမြင်မြင်လို့ကြည့်တာတွေကများပါတယ်ကိုကြည့်နေတာလေးမြင်မြင်ပြီးကိုကြည့်ပြီးကြည့်နေပေါ့လေအဲ့ဒါဝိသဘာကအာယုန်လေးတွေ့တဲ့အခါအဲ့ဒါလေးကိုကြည့်ပြီးကြည့်နေတယ် အဲဒါသက်ခုံစဉ်မစောင့်ရှောက်တာပဲနားထောင်တဲ့နေရာနဲ့ဒီလိုပဲမတော်တာတွေနားထောင်သောတိန်စဉ်စောင့်ရှောက်တာပဲအနတ်တွေကိုလည်းအမွေကြိုင်နေလိုက်ပြီးတော့ရှူရှိုက်ပြီးတော့နားနေဒါနဲ့နေစောင့်ရှောက်တာစားတဲ့ခါလည်းရတာတွေရတာခံပြီးတော့ဒါနဲ့တက်တတ်မဲ့ပြီးတော့စားနေအဲဒါလည်းပဲဇီဝိန္ဒြေ တရားအင်းတင်စောင့်ရှောက်တာပဲကိုယ်အတွေ့အထိတွေကြားရင်လည်းအကောင်းအတွေ့အထိတွေကိုအဲ့လံခံစားပြီးတော့လည်းရှင်အဲအဲ့ဒီလိုမလုပ်ဘဲနဲ့မြင်ုံများကြားုံများလည်းဒီအောင်လုပ်နေတော့ခဏဒီနေ့တည်းကပါတော့အဖြစ်တာစိတ်ကူးနဲ့လည်းဆိုင်ပါတယ်အဲ့ဒါဘာဝိတကာယဘာဝနာဖြစ်တယ်အဲဒီကာယဘာဝနာလည်းပွားပြီးကာယဘာဝနာကျင့်လည်းပွားပြီးပြီပဲဆရာထာမှာ နေပြီးတော့ကျင့်သုံးခဲ့ပြီလို့အဲဒီလိုဂုဏ်ယူတာရှိတာကိုအဲဒါယူကြည့်တယ်တချို့ကဘုန်းကြီးတို့သာသနာ့ရေးသာလာပြီးတော့အဲတဝါတွင်းနေခဲ့ပြီဆိုပြီးတော့တခြားပြောအောင်လို့ဝါတွင်းနေခြင်းတဲ့ပုဂ္ဂိုလ်တွေကလာကြတာဝါဘလာခဲ့ပါလို့ပြောတော့ဝါဘတော့သူတို့မလာကြဘူးဝါတွင်းမှာတဝါတွင်းနေတယ်ဆိုတဲ့ဟာလေးနာမည်လေးလိုချင်တာဘုရားအဲဒီလိုရှင်းအဲဒီလိုမလုပ်ပါနဲ့လို့ဝါတွင်းမှာတော့ဒီက စူးစင်းကြီးတွေပါကြီးလက်မခံဘူးဝါဘမှာလာခဲ့လို့ပြောရတယ်သူကဝါဘင်းမှာသူကလာကျင်တာဝါတိတ်ကျမှာဝါစုကျရင်လာပြီအဲဒါဒီမှာနေခဲ့ပြီးပြီဒီမှာဆရာသမားဆုံးမအတိုင်းနေနေနေထိုင်နေတယ်အဲလေ့လာခဲ့ပြီးကျင့်ပြီးပြီလို့ဆိုတာဒါလေးလူကျင်တော့လည်းတူပါရဲ့လို့ဆိုအဲဒီလိုတော့မရမကြဘူး အဲဒီလိုပဲဆရာသမားအဲဆရာသမားဆုံးမဩဝါဒဖြင့်ကာယဘာဝနာတွေနေမှုထိုင်မှုတွေကိုလက်ကျင့်ပြီးပြီးဘာဝိတကာယောဟိဘာဝိတပြီးတော့ပွားစရာပြီးတော့ပြီးတော့ဒါကတော့ပါဠိမောကသံဝရသီလအဲဒီသီလတွေလည်းကျင့်သုံးပြီးတဲ့သီလလည်းကျင့်သုံးပြီးဘာဝိတစိတ်တော့စိတ်ကိုလည်းပွားစေဒါသမာဓိပဲဒါကသမာဓိလည်းပွားစေပြီးပြီးဘာဝိတပညာပညာကိုလည်းပွားစေဝိပဿနာပညာနဲ့ပညာကိုလည်းပွားစေပြီးပြီး ပြောတယ်အရေးကြီးတာကတော့ပညာကကိုအရေးကြီးပါတယ်ခုနဉာဏဝါဒနဲ့သဘောချင်းအတူတူပါပဲအဲတရားအထုတ်ပြီးဘယ်နည်းအားထုတ်ပြီးဘယ်လောက်အားထုတ်ပြီးဆိုပြီးတော့ကိစ္စပြီးတဲ့အနေနဲ့ဒီလိုပြောတတ်တယ်တဲ့သင်စေအောက်တော့အောက်တော့ငါရှင်တို့ဓမ္မိကုံထိုသောပြောဆိုနေသောယဟန်ကိုဘိက္ခုယဟန်နဲ့ပြောတယ်နော်ညာမဟုတ်တဲ့လူတွေလည်းဒီလိုပါပဲပါတိကာမတွေလည်းပါတာပဲညာကိုကောင်းတာပြီးတော့ပြောတာ တံဘေခွန်းတို့သို့ပြောဆိုနေသောယဟန်ကိုလောဘလောဘသည်ဒီကုံညာလွှမ်းမိုး၍စေတိတ်တည်းဒီကဲ၍ပညာအံလောဘသွားမှုပြီးတော့သူ့ကိုယ်ထဲမှာတည်တယ်လောဘဖြစ်ပြီးဆိုလို့ရှိရင်နဲ့သောဧဝမတဝိရိတဝသောထိုသို့သောယဟန်ထိုသို့သောပုဂ္ဂိုလ်ကိုဧဝံဤလိုဝိရိတဝသိရသည်အတ္တသိရ၏ဒီလိုသိရမယ်ဘယ်လိုသိရမလဲနာယမာယသမား ယထာပဇာနာတိယထာပဇာနာတောလောဘောနာဟောတိတထာယထာချင်းရှင်းရတဲ့ပဇာနာတော်သိရှိသော လောဘောနာဟောတိသိရှိသောဝါတိတော်သူဟာလောဘနာဝတိလောဘမဖြစ်လောဘမဖြစ်နိုင်တထာထိုသောခြင်းအပြင်အရင်ရှင်မည်နာဇာနာတိမသိသေးဘူးလောဘကင်းအောင်လောဘမဖြစ်အောင်သူမသိသေးပါဘူးသူသိတယ်ဆိုတာကသူပွားပြီးတယ်ဆိုတာကလောဘမဖြစ်အောင်လို့တော့အဲ့ဒီစကားမရောက်သေးဘူး ဘာကြောင့်တုံတထာယိမအာယတမတံလောဘောအပိပုံယအတိတတိတထာယိထိုသောဆိုနိုင်ခြင်းရဲ့အကြောင်းကဣမအာသမန္တဤရှင်ကိုလောဘလောဘသည်ဒီဘုံရာသံမိုးရဲ့တိတိတိဒီသာသမာထို့ကြောင့်ပဲသူလောဘတွေသံမိုးတွေလောဘတွေဖြစ်နေတယ်လောဘဖြစ်နေတဲ့တက်လာတာရှိနေတယ်ဒါကြောင့်သူဘာရောက်

သိချင်းကြည့်မသိသူပြောတာဖြစ်နေတယ်လို့ရှိရင်သူသူပြောတဲ့တရားသူမသိဘူးအဲသူမသိဘဲနဲ့ပြောနေတာပဲအဲဒီတော့မှားရမယ်တိုင်ဆိုရမယ်ဘာဝနာဝါဒပြောပြသူမှာခိုင်းရလောဘခိုင်းရလောဘဒေါသစသွား အာကုစေပါဖြစ်ပွားခြင်းညာဖြစ်ခြင်းရှိမသိသူပြောတာသိသူပြောတာသို့ ပါပဣဒအလိုစု10မျိုးအကုဟာတဲ့ဒါကောင်းစဉ်လေးတရား10ပါအကုသိုလ်10ပါကောင်းစဉ်ကိလေသာဆိုပြီးကိလေသာနဲ့ကံနဲ့သတ်တူမဖြစ်ဘူး။အဲဆိုရမယ်လားတော့ပြောနေမလို့အောင်တော့အဆုံးပါပဲ။လောဘဒေါသမောဟကောရာဥပနာဟမေခပလာဥပနာဟ မစ္စရိယပါပဣဒ္ဓာမစ္စရိယပါပဣဒ္ဓာသောသောဆယ်မျိုးအကုပါသောသောဆယ်မျိုးအကုပါ ကုသိုလ်10ပါးဗမာလိုနားလဲအောင်လူချင်းနာကလောဘပြမတာကဒေါသဒါလည်းကိုယ်တော့သင်ကြားဗမာမသိတာကမောဟဒါလည်းသင်ကြားတာအမြင့်ထွက်တာကကောတာဒါလည်းသင်ကြားတာပါညာညိုးခွဲတာကဥပနာဒါလည်းပေါ်နေပါယေရှုကန္နာကမေခာအာသမာကရာနဲ့ဆိုတော့နားလဲပါရဲ့ကိုယ်ရဲ့မြင့်မြတ်သူနဲ့ဆက်ပြိုင်တာကပလာတာပလာတာဆိုတော့ ပါဠိကတူတူလေးဗမာလိုဆိုတော့တူတူလေးပြောတော့ဖြစ်ကုန်မလို့ဆိုတော့ကိုယ်ရဲ့မြင်းများသူနဲ့ဖက်ပြိုင်တာကပလာသဝန်တိုရာကမစ္စရိယဝန်တိုရာတော့နားလည်ကြပါလေဝန်တိုရဲ့မစ္စရိယများတယ်ပြောနေမလားမနာလိုတာကအိတ်သားတယ်ဒါလည်းပြောနေတာရုပ်မာတဲ့အလိုဆိုးကပါပိကအိဆာပါဠိကဒီတော့မှာပါပိကအိဆာလို့ပဲပါပိကယုံညံသောအိဆာအလိုတဲ့အဲ့ဒါကိုဗမာလိုတော့အလိုဆိုးခေါ်ပါတော့ကြမှာနည်းနည်းတော့ပြောရသေးတယ်ဒီပြောဖို့မလိုပါဘူး ကဲဒါလေးလည်းပဲဆိုကြပါစေအချိန်လည်းမကြာရအောင်ဒါသိလည်းမဆက်ပါဘူးလူရင်တာကလောဘလူရင်တာကလောဘပြမာတာကဒေါသပြမာတာကဒေါသမမတိတာကမောဟမမတိတာကမောဟမမတိတာအမှားလွဲပြီးနာဘောအိစ္ဆမမြဲတာကိုမြဲတယ်လို့ထင်တယ်ဆင်းရဲတွေကိုချမ်းသာလို့ထင်တယ် ပုဂ္ဂိုလ်သတ္တဝါမဟုတ်တဲ့ယုံနာသဘောတရားတွေကိုပုဂ္ဂိုလ်သတ္တဝါပဲငါပဲသူပဲရမိငါပဲလို့ထင်တယ်အဲ့ဒီအလွဲတွေသိတာအမှန်မသိတာကပြောတယ်ပြင်းသားတယ်ဆိုတာလည်းသေပါစေပြက်ပါစေစသည်ဖြင့်ဒေါသပါပဲဒေါသဆိုတာလည်းနားလည်နေပါလေအမျက်ထွက်တာကကောတာလုံးကြတဲ့အာယုန်တွေတွေ့တဲ့အခါသိဆိုးတယ်သူများပြောတယ်သူများကပြောစကားလေးတစ်ခုနဲ့လည်းပဲဒေါသထွက်တာပဲဒေါသကြီးတဲ့ပုဂ္ဂိုလ်များတော်တော်ယူဆိုးတာပါ မြဲထွက်တာကသောဓဉာဏ်ညိုးဖွဲ့တာကဥပနာဟာအဲ့ဒါလည်းရေးကြည့်တယ်ဥပနာဉာဏ်ညိုးဖွဲ့တာအကုသိုလ်သိပွားတာပဲအကုသိုလ်အပင်ဆိုင်ထားတယ်လို့ပဲအလူတယောက်ပေါ်ညာညိုးဖွဲ့လာလို့ချင်းဒီလူကိုမြင်တိုင်းကြားတိုင်းဒီလူရဲ့အကြောင်းအရာတွေကိုသတင်းစကားတွေကြားတိုင်းဘောဓာတွေပြင်းတာပဲအကုသိုလ်တွေသိပွားတယ်ဥပနာဟာများကျင့်နိုင်တာအကောင်းဆုံးပဲ အကြောင်းဝါလျော်သာတခါတရံတော့အရှင်မသိဖြစ်ကြမှာပေါ့ဖြစ်တဲ့အခါကလာဖြစ်ပြီးပြောက်မေ့ပြောက်ထားတာကောင်းတယ်ဒီပုဂ္ဂိုလ်ကောင်းတာအများကြီးညှို့ဖွဲ့ထားတာမကောင်းဘူးဘုန်းကြီးတို့တော့အဲ့ဒီစိတ်မရှိဘူးငငယ်ရတယ်မရှိဘူးနေစားညှို့ဖွဲ့မထားဘူးအကိုကျိုးမဲ့ဘယ်လိုပဲပြုပြုဒါတနေ့ကြလို့ရှိရင်သူကျိုးမဲ့ငါပြန်ပြုမယ်ဆိုတော့မထားဘူးပြီးရင်ပြီးပြောက်ထားလိုက်တာပဲမှန်ကောင်းတယ်အကုသို့ဖြစ်နေပါတယ်အနာဟံကြအဲ့ဒါအလုံး ဒိုင်းနာသိမှာလေလူဖြစ်ဖြစ်ရှင်ဖြစ်ဖြစ်ညာဖြစ်ဖြစ်အဲ့ဒီညာညို့ဖွဲ့တာများအကုသိုလ်ပင်ဆိုင်တာနဲ့ကုသိုလ်သိမ့်မကောင်းဘူးကဘယ်ရမလဲဥစ္စာတွေညာညို့ဖွဲ့တာကဥပနာဟာယေစုကနာကမေခာယေစုရှိတာတွေမိဘယေစုတွေသာသမီကမသိဟာသူတို့မိဘတွေယေစုမရှိပါဘူးသူတို့ကသူတို့လောက အလိုလျောက်ပေါင်းတဲ့ဆက်ဆံနေတဲ့ညာကကိုမွေးဖွာလာတာပဲမွေးဖွာလာတော့လေသူတို့တောင်းရှိတဲ့အတိုင်းမွေးမြူလာတာပဲဒီကကျေးဇူးရှိပါဘူးဆိုအခုကာလလူတွေကကျေးဇူးကနေဒီကနဲ့စတယ်ဆရာသမားနဲ့တတိကလည်းဒီလိုပဲဆရာသမားအမိပြုပြီးတော့တတိမှာကြိုးကျေးဇူးတွေဖြစ်နေတယ်မလို့ဟာသူဆရာကိုအမိပြုပြီးကျေးဇူးဖြစ်တာမများပါဘူးကိုယ်စွမ်းနဲ့ကိုယ်အားထုတ်လို့ဒီလိုဖြစ်တာပါဆိုပြီးတော့ဒီလိုစိတ်ထဲကအောင်းနေပြောလဲပြောတတ်တယ် ကျေးဇူးကလည်းလက်ခါအားတယ်ဒါလည်းဆိုးတဲ့တရားပဲမကောင်းဘူးဥစ္စာလည်းကျေးဇူးကနာကမေခါကျေးဇူးကနာကမေခါကိုယ်တဲ့မြတ်သူနှင့်ဖက်ပြိုင်တာကပလာသာကိုယ်တဲ့ကိုယ်တဲ့ပြညတ်တဲ့ပုဂ္ဂိုလ်ထထမ်းကြတဲ့ပုဂ္ဂိုလ်သူနဲ့ကလည်းအတူတူပါပဲဆိုပြီးတော့ထူပါဘူးဆိုပြီးတော့ကိုယ်ကိုဂုံမရှိဂုံမရှိပဲနဲ့ဂုံရှိတဲ့သူလိုပဲညှင့်ပြီးတော့ စိတ်ထဲကထားပြောလဲပြောရတယ်အဲဒီတော့ကိုယ်ရဲ့မြတ်သူနဲ့ဖက်ပြန်ပြီးတော့ဓာနုအနေနဲ့ပြောဆိုခဲ့လို့ရှိရင်ပလာသပဲတခါလဲပြည့်စည်တာဝန်တောရာကမစ္စရိယာနာလိုရာကအိတ်တာရုံမာတဲ့အလိုစိုးကပါပိကအိဋ္ဌာ ကြီးမှာပါဠိကအိစ္ဆာဆိုတော့ယုံမာတဲ့အလိုဆိုတဲ့ယုံမာတဲ့အလိုဆိုဆိုတာဘယ်လိုပါတော့ဆိုတော့အလိုဆိုတာလောဘလောဘကြီးတဲ့ပဲကောင်းတာလည်းမရှိပါဘူးဒါပဲမဲ့လို့မသိတော်တာတွေကိုအလိုရှိရင်ဖြင့်ပါဠိကအိစ္ဆာခေါ်တယ်ကိုယ်မှမရှိတဲ့ဂုဏ်တွေနဲ့သူများသင်ငယ်ကြီးစီခြင်းနဲ့အဲဂုဏ်မရှိဘဲနဲ့ဂုဏ်လုပ်တယ်ကိုက သီလမပြည့်စုံမဲနဲ့သီလပြည့်စုံရန်ဟန်ဆောင်တဲ့ဘုရားသာဝေကျမ်းကဘုသူဒ္ဓမရှိရဲနဲ့ဘုသူဒ္ဓရှိအောင်သာဝေကျမ်းကတတ်အောင်ဟန်ဆောင်တဲ့ဘုရားတရားခွင်ငါးတွေနဲ့မပြည့်စုံမဲနဲ့ပြည့်စုံလေအောင်ဟန်ဆောင်တယ်တရားဓုမရဘဲနဲ့ရအောင်ဟန်ဆောင်တယ်ညာဓုမရှိဘဲနဲ့ညာဓုရှိအောင်ဟန်ဆောင်တယ်သူများစိတ်ကိုမပြီးဘဲနဲ့ပြီးအောင်ဟန်ဆောင်တယ်ဖြစ်တယ်ခုလိုရတယ်မှန်ဒါလည်းသူကအောင်မြင်တယ် သူများစိတ်ကိုမတည်ပဲနဲ့ပြီးအောင်ဟန်ဆောင်ပြီးတော့ပြောလို့ရတာပေါ့လူတွေရဲ့အခြေအနေကြည့်ပြီးတော့ပြောရင်သူကမှန်တာကများတယ်မှန်တာများတော့အောင်ငါဒီဆရာကငါစိတ်ပြီးနေတာပဲဆိုပြီးတော့ထင်ကြည့်တယ်အဲလိုခုမှခုလိုတရားနာနေတဲ့ခါကာလဆိုလို့ရှိရင်ဖြင့်အာဟုနာဒကမဤစိတ်ကူးတွေများနေတယ်မှတ်လိုက်သားမှပြောရင်ဒီတဲ့ဒကမကြီးတွေကစိတ်ကူးများတာအများကြီးရှိမှာပေါ့လို့ဆိုတာအာဆရာတော်ကငါပြီးနေတာပဲဆိုပြီးတော့အထင်ကြီးအောင်လုပ်တာလုပ်လို့ရတယ် ရပါတယ်မဖက်ပါဘူးအာအခုနေထိုင်တာကြားနေပြီအခုခုတော့ဆိုလို့ရှိရင်ပြင်းအဲပူဇာတွေပေါ်နေပါပြီအဲ့ဒီပူဇာတွေမှတ်လိုက်စမ်းပါဆိုရင်ပူဇာလူတွေကအများကြီးရှိတာကိုကြည့်ရမယ်อืมငါ့ကိုဆရာတော်ကပြီးတော့ဒါလေးမခိုင်းတာပဲဆိုပြီးရှင်းကြည့်တယ်အဲ့ဒီလိုဟာတွေလုပ်တဲ့ပုဂ္ဂိုလ်ရှိတယ်ဒါအောင်မြင်တယ်သူကလည်းအောင်မြင်သူစာကြားကြည့်အဲအဲ့ဒါအလိုဆိုးတွေခေါ်တယ်ကိုယ်မရှိတဲ့ဂုံနဲ့ဒါက တခိုင်းကတခါကြီးပြောပြီးသားပဲသူလည်းတရားထုတ်နေတဲ့ပုဂ္ဂိုလ်ပါဒါပေမဲ့သူသူစိတ်ကူးတဲ့အာရုံနမိတ်တွေထင်တာမို့လို့ဒီနောက်သူကဘယ်နဲ့ပြောတယ်ဆိုတော့ဆရာတော်တဲ့တတိတော်ဒီလာသလားတဲ့ဟာတခါကြီးဘယ်ကလာရမလဲဘုန်းကြီးဒီမှာနေဟုတ်ဘူးတဲ့တတိတော်တွေ့တာတကယ်ဆရာတတိတော်ဟိုမှာတရားနှလုံးသွင်းနေအရှင်ဘုရားဆရာတော်ကြီးရှင်းလိုက်ရောက်တယ်မဟုတ်ပါဘူးတခါကြီးကူတခါကြီးအောင်စိတ်ကူးနေမှာပါစိတ်ကူးတဲ့ထင်တာနဲ့ဘယ်ကဘုန်းကြီးကဘယ်မှမသွားဘူးဒီပြန်မှာမလာဘူးလို့ပြောရတယ် အဲ့ဒါမဟုတ်တဲ့ကုံနဲ့လို့ကျင်လို့ရှိရင်ဘုန်းကြီးများပြောတယ်လွယ်လွယ်လေးပေါ်သူစားလွယ်လွယ်လေးအားတကားကြီးဘုန်းကြီးဒီအကြောင်းရှိလို့ခဏလာတယ်ပြောတယ်တကူရှိတယ်တော့မထင်မဘူးလားရတယ်ဒီမှာတွေလို့လို့ရတယ်အဲ့ဒါအာရုံမိတ်တွေအဲ့ဒီအဲ့ဒီလိုဟာတွေကိုယ်မရှိတဲ့ဂုဏ်နဲ့သူများအချင်းပြန်လောက်တာကပါပိကအိဆာတဲ့ဒီဆေဘာကိုကင်းတဲ့အကုသိုလ်ဆိုတာဆေဘာအကုသိုလ်ကင်းရမှာအကုဆေဘာဖြစ်ပွားကင်းရ အဲ့ဒီအကုသိုလ်၁၀ပါးကင်းရမယ်ဒါအမှားအရည်ရဟနာမှာကင်းတယ်ပြောကြတယ်အကုန်လုံးကတော့ဒါပေမဲ့လို့အနာဂံလည်းကင်းတဲ့လောက်กินရမှာပေါ့သရဂံလည်းกินတဲ့လောက်กินရမယ်သောတာပန်လည်းกินတဲ့လောက်กินရမယ်သောတာပန်မဟုတ်သေးတော့မှတရားအားထုတ်နေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တော့တရားမထုတ်တဲ့ပုဂ္ဂိုလ်နဲ့စာရင်กินတဲ့လောက်กินရမယ်ဒါရေးကြည့်တယ်အဲတရားဟောနေတဲ့ပုဂ္ဂိုလ်တဲ့ဥပဒနာတရားတွေဟောနေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တော့ သူကအရေးကြီးတာပေါ့သူများတွေပဲလောဘဒေါသပြင်းအောင်ဟောပြီးတော့နေတော့ကိုကလောဘဒေါသအလုပ်တွေလုပ်နေတယ်တော်တော်အဆင်မပြေတာပဲခွန်ကြီးအဲ့ဒါတွေတော်တော်မြင်နေတယ်တော်တော်မြင်နေတယ်ဒါကြောင့်ဒီတရားလည်းအရေးကြီးတာပဲဆိုပြီးတော့ကိုယ်ဆင်ရဖြစ်တဲ့ပฏิပတ်ဆင်ရပုဂ္ဂိုလ်တွေအထူးသတိပြုပြီးတကလားကျင့်သုံးကြဖို့ရဒီကနေ့ဒီဩဝါဒကိုပေးပါရဲ မဟာဆုံးသာဟောပြသုံးပါးယဟန္တာမြဥက္ကကြီးပါလျော့ပေါ်နိဖြင့်ယူသင့်သက္ခာပုထုလည်းယူစေယူသင့်မှသာဘုန်းကြီးအယူဆမဟာဆုံးသာသုံးပါးတော့သက္ကရာဖွင့်လာယဟန္တာပါပဲဒီတကားအကုန်ယဟန္တာမှဒီ7ပါးလုံးကုန်ကျင်းတယ်အဲယဟန္တာအနေနဲ့ပြောတဲ့ပုဂ္ဂိုလ်မှဒီ7ပါးတည်းကတစ်ခုခုဖြစ်နေလို့ရှိရင်တော့ဒါယဟန္တာမဟုတ်ဘူးဆိုဆုံးပြရအောင်ပြောတယ်ဒါကဥက္ကဋ္ဌနီးတဲ့ဥက္ကဋ္ဌနီးအများဆုံးပဲဟောပါတယ်ဒီကနာတွေက အောက်ခြေကနေပြီးတော့မဟောပါဘူးအထက်ဆုံးကနေပြီးတော့ဟောတယ်အထက်ဆုံးကနေဟောရင်အောက်ထက်ကဟာဒီလေယူသင့်တာယူရတာပဲအဲ့ဒါဩမကနီးခေါ်တယ်လျှော့ပေါ်နီးဖြင့်ယူသင့်သစ်ခါလျှော့ပေါ်တဲ့ပြီးတော့ယူတဲ့နီးဩမကနီးခေါ်တယ်လျှော့ပေါ်ယူလို့ရှိရင်သစ္ခာပုဂ္ဂိုလ်တွေလည်းယူနိုင်ပါတယ်သစ္ခာပုဂ္ဂိုလ်ဆိုတာသောတာပန်သရကအနာကဒီပုဂ္ဂိုလ်တွေသစ္ခာပုဂ္ဂိုလ်ပြည့်ကျက်ပုဂ္ဂိုလ်ကလျာဏပုထုဇဉ်လည်းပါတာပေါ့ယန္နာကအမြတ်ဆုံးအနေနဲ့ခေါင်းတိတ်ကနေပြီးတော့သက္ကရာဖွင့်တာ ဟာဒါယန္နာနဲ့ဆိုင်တဲ့တရားပဲဒုနဲ့ဆိုင်မှုလို့ဒီလိုမအောင်မရဘူးဩမကနိယဖြင့်အနာဂံလို့ဝန်ခံရင်လည်းကာမရာဂလို့ပြပါတာသူกินရမှာပေါ့ဒဂရာဂံဆိုရင်လည်းကျမ်းမ်းနဲ့ကာမရာဂပြပါတယ်กินရတယ်သောတာပန်ဆိုရင်လို့ရှိရင်လည်းခုနပြောရတဲ့အတိုင်းအပေကြလောက်တဲ့ဘုရားသက်သာချင်းခိုးခြင်းစသည်တွေကกินရမှာပေါ့ကလျာဏပုထုဇဉ်ဆိုရင်လည်းပဲကိုတရားဒီတရားတွေကိုသဘောကျတော့ကျင့်နေတယ်ဆိုရင်ဒီအကုသိုလ်တွေ กินရမှာပဲလုံးလုံးမกินတောင်းမှလည်းပဲဒီအကြမ်းထားနေလို့ဖြစ်ပဲနဲ့သက်သာမှုရမယ်စောင့်သိရမယ်လားအရေးကြီးပါလေလျော့ပေါ်နည်းဖြင့်ယူတဲ့သိက္ခာလျော့ပေါ်တဲ့ဩမကနည်းဖြင့်ယူလိုက်မယ်ဆိုရင်သိက္ခာပုဂ္ဂိုလ်လည်းယူနိုင်ပါလေပုထုလည်းရှုစေယူစေမှာပုထုဇဉ်လည်းပဲရှုစေဝိပဿနာရှုစေပုဂ္ဂိုလ်တရားထုစေပုဂ္ဂိုလ်တော့ယူသင့်တယ်တဲ့ဘုန်းကြီးကဒီလိုသဘောကျတယ်ဒီတိုင်းယူလို့ရပဲအတိုင်းဒါလေးလည်းဆိုရကြအောင် မဟာဆုံးတာဟောပြတော့မှာယဟန္တာမြတ်ဥက္ကကြီးပါရောက်ပေါ်နည်းဖြင့်ယူသင့်သစ္ခာသူလည်းယူသင့်ညာသူစေယူသင့်မှာ အာသနာတုကဟောတာကတော့ယန္တာကိုကြည့်ပြီးတော့ဟောတယ်။ဒါပေမဲ့ဩမကနည်းနဲ့ဆိုလို့ရှိရင်သစ္စာပုဂ္ဂိုလ်တွေလည်းယူနိုင်တယ်။ပုထုဇဉ်လည်းဝိပဿနာရှိတဲ့ယောဂီပုဂ္ဂိုလ်တွေဆိုရင်ယူသင့်မလဲ။ဒါကဘုန်းကြီးရဲ့အယူအဆ။ဒီတိုင်းနဲ့ယူမှလည်းမြင်ရကြမှာ။ဤတရားကိုသိမြင်ဆိုထုတ်လို့ပုဂ္ဂိုလ်မှာသွမ်းမလောဘဖြစ်သေးကမှတ်ကြထုတ်သူဟာလောဘကင်းရန်တရားမှဧကမတိစေတည်တာခုနပါဠိအမျက်ပါလေဒါကတော့ ခုနပြောခဲ့ပြီးသားအတိုင်းပဲဒီမန္တမံသာနာမိပတ္တာမိဒီတရားကိုသိရမြင်တယ်လို့ဆိုတဲ့ပုဂ္ဂိုလ်ဟာအဲဒီလိုပုဂ္ဂိုလ်မှာသံမောလောဘဖြစ်သေးကားတဲ့ဟောကျင်စေအာဟုသောဘိက္ခုံလောဘောဘိဘုံရတယတိတဲ့လောဘလောဘသွားမှုပြီးတော့ဒီနေလို့ဖြစ်လို့ရှိရင်မှတ်ကြထိုသူဟာတဲ့ထိုသူကိုဒီလိုမှတ်ရမယ်တဲ့ဟောရောမသာဝိရိတဘော လောဘကင်းရန်တရားမှဧကမသိတဲ့လောဘကင်းမှုရတရားသူမသိသေးဘူးလောဘကင်းတဲ့တရားသူမသိသေးဘူးဒေါသမောဟမာနအဲဒေါသမောဟကောရဥပနာဟမေခပလာသမစ္စယဣဒ္ဓပါပိကဣစ္ဆာလို့လို့အဲ့ဒါတွေသူမသိသေးဘူးလို့ကမှာဒေါသစသည်ကိုလည်းမိတို့ပင်ပြီးပါတယ်။ဒါရင်ဒါလေးဆိုရမယ်။ဒီဟာအတူတူနဲ့ပြီးအောင်အရှင်ရတော်ကိုယ်သား ဤတရားကိုသိမြင်ဆိုထိုလိုပုဂ္ဂိုလ်မှာသမ္မောလောဘဖြစ်သေးကအမှားကြထိုသူဟာလောဘကင်းရန်တရားမှန်ဧကမတိသေးသည်သာလောဘကင်းရန်တရား ဖြစ်တဲ့လောဘနေရာမှာဒေါသဆက်ဆိုရဲပြီးတာပါဤပြကိုသိမြင်ဆိုထိုလိုပုဂ္ဂိုလ်မှာသာမောဒေါသဖြစ်သေးကမှတ်ကြထိုသူဟာဒေါသကင်ရန်တရားမှဧကမတိသေးသည်သာဟောတာမောဟအဲမောဟကောဓာဥပနာဟမေခပလာကအကုန်လုံးဒီတိုင်းမှာပဲမသိရဒီဣဒ္ဓါတို့ဘာတို့ကတော့ကာယမိတ်မိတ်တယ်အဲဒါအတိတ်ပဲအတူတူပဲယူတယ်အဲဒါတော့ခုလုံးပြင်အဲဒါ ပြစ္ဆုန်နာမထေရဥပမာပေးထားတယ်ပစ္စည်းမရှိဘဲနဲ့ပစ္စည်းရှာရှိအောင်ဆောင်နေတယ်အာတကျွဲဝသမုပ္ပဲနဲ့အဲအာတကြောင့်သတိဓာဆင်းရဲသူဆင်းရဲဒီပါဥစ္စာပစ္စည်းမဲ့ဖြစ်ရင်လည်းအာတကျွဲဝတဲ့ပစ္စည်းရှိတဲ့ပုဂ္ဂိုလ်ကြောင့်အာရဏဥစ္စာမရှိတဲ့ပုဂ္ဂိုလ်ဖြစ်ပါရဲ့ဓနဝါဥစ္စာရှိတဲ့ဓနရှင်ပုဂ္ဂိုလ်ကြောင့်ဆောင်နေတယ် อืมဒီနေ့တစ်ချိန်ကြတော့အဲပစ္စည်းဥစ္စာနဲ့ဝယ်ချမ်းပြီးတော့ဆောင်ရရမယ်ကိစ္စပေါ်လာရင်သူ့မှာမဝယ်နိုင်ဘူးသူ့ပေါ်တယ်ပေါ့သူ့မှာတခါလေပစ္စည်းတွေပေါ်များနေအောင်ကြွားတာပေါ့ဒီနေ့တစ်ချိန်ကြတော့အဲ့ဒါဝယ်ကြရှိတော့သူမဝယ်နိုင်မလုံနိုင်ဆိုတော့အင်းသူ့ပေါ်ပြီတဲ့သူဒါကြွားတာပဲဆိုတော့ပေါ်သွားတယ်အဲ ကာဏသက်ခကပြီးတော့ဒုက္ခသက်ခမှာဟောပါတယ်သူကပုတ်ပြအများကြီးအများကြီးနေတယ်တော့ဆိုနားလဲပါတယ်အဲဒီတရားကိုသိမြင်တယ်လို့ပြောတဲ့ပုဂ္ဂိုလ်ကသူ့မှာလောဘဒေါသမောဟတွေမဖြစ်ဘူးဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာအဲလောဘကင်းရတရားဒေါသကင်းရတရားစသည်သူသိတယ်လို့သုံးပြရမယ်အဲ့ဒါလည်းဥပမာပေးထားတယ်ပစ္စည်းတကယ်ရှိနေတဲ့ပုဂ္ဂိုလ်ကပစ္စည်း ရှိတဲ့အကြောင်းပြောတယ်တဲ့အရေးအကြောင်းရှိတဲ့အခါကျတော့သူကတရားလိုလဲတရားထုတ်ပင်နိုင်တယ်ထောင်းလိုလဲထောင်းထုတ်ပင်နိုင်တယ်တောင်းလိုလဲတောင်းထုတ်ထောင်းထုတ်ပင်နိုင်တယ်อืมဒါပြန်ဟုတ်တာပဲသူပြောတဲ့တယ်မှန်းနေတာပဲဆိုတာသိရတယ်သူကအနံကောင်းတယ်ဥပမာလေးတော့ဟာကြရတယ်တိုင်းသာတော်တော့ပြီးတဲ့ခါတိုင်းပြင်းနေအချင်းချင်းဩဝါဒပေးပြီးရင်တရားသိမ့်မယ်ဒါတွေကတော့သူပြောလို့မလိုပါဘူး အပေပင်ငြိမ်ခွင်ညာဆင်းအသင်ရောက်ပါစေတဲ့ဆိုရမယ်အပေပင်ငြိမ်ခွင်ညာဆင်း ယောဂီဟောင်းတွေကသူတို့ကြေးနာတယ်လျှောက်ဆိုကုန်ဒီမှာမကြားတဲ့ပုဂ္ဂိုလ်တွေကဘာပါလဲနားလည်မှာမဟုတ်ဘူးနည်းနည်းတော့ပြောမှပြင်မှာသေဝိငိမ့်ဝိညာဖြင့်ဆိုသောတာပတိမညာကိုပြောတယ်သောတာပတိမညာကြောက်အောင်လို့အထုပ်ပါတဲ့ဘုန်းကြီးကပထမဆုံးတိုက်တွန်းပါတယ်ဒါအကောင်းဆုံးပဲဘုန်းကြီးတိုက်တွန်းတဲ့အတိုင်းသောတာပတိမညာကြောက်အောင်အထုပ်ရင်နာကြည့်ကြရတာကိုအကောင်းဆုံး အဲ့ဒါရပါပြီရလို့ရှိရင်တော်ဗလားရှင်းမတော်ဘူးလားဆိုတော့ဒုညာဖြစ်နေမတော်ပဲဆင်းရဲခြင်းပါစေအဲ့ဒါလောက်နဲ့လည်းမတော်နဲ့ဘုံတတ်နိုင်လို့ရှိရင်ရှေ့ဆက်ပြီးတော့အထုပ်အောင်အာဒုတိယဩဝါဒမြတ်စွာဘုရားအလိုအတိုင်းပေါ်တယ်ညာနာဖြစ်တဲ့အောင်ဆင်းရဲခါတဲ့ကြီးအောင်အထုပ်ပါတဲ့ဘုန်းကြီးကတော့ဘယ်ကင်းကြီးရင်ကိုတော်လားတော်ပါပြီဒါလို့ဆိုလို့ရှိရင်ဒီအထုပ်ခြင်းတို့မထုတ်ခြင်းတွေတော်ပြီရှင်သာရိပုတ္တရာ သောတာပန်ဖြစ်အောင်လို့ဟောတယ်တဲ့သင်္မာမောဝလန်ကသောတာပန်ကနေသဒ္ဒါကအနာကရဟနာဖြစ်အောင်လို့ဟောတယ်အဲဒီလိုပဲဘုန်းကြီးကပထမအဆင့်လောက်ရရင်ကိုဒီနာပါပြီဒါပဲမြတ်စွာဘုရားကဒီလောက်နဲ့အားမရနဲ့ဘုန်းနဲ့နာဂံဖြစ်တော့ရပြီနဲ့ရဟနာဖြစ်အောင်အထုရမယ်လို့မြတ်စွာဘုရားဆုံးမတာအဲဒီဆုံးမအတိုင်းထွန်ညာဖြစ်နေမတော်ပဲဆင်းရဲခြင်းပါစေဆင်းရဲခြင်းဒီတရားအောင်အရဟတဘုရားအောင်အထုပါ အားတော့ထုတ်ပါရဲ့သို့တော်လည်းပဲတရားကမတက်နိုင်ဘူးဆိုပါရမီရှိမှလည်းတက်တာထုတ်တိုင်းနဲ့ရှိတာမဟုတ်ဘူးဖြစ်ပေါ်လာညာစိတ်ကြမ်းများပဲကြနိုင်ပါစေပြီးတော့တရားရှိမတက်တာသာဖြစ်ပေါ်လာတဲ့စိတ်ကြမ်းတွေတော့ပဲနိုင်အားထုတ်တာတော့ထုတ်လို့ရပါတယ်လောဘအကြမ်းတွေဒေါသအကြမ်းတွေစိတ်ကူးတွေဖြစ်လာလို့ရှိရင်အဲဒါရှုမှတ်ပြီးတော့ပယ်လိုက်ပါတဲ့တရားလုံငန်းစီရှိတဲ့ပုံကိုယ်တွေမှာပယ်လိုက်ပါဆိုတာလွဲတယ် တရားလုံငန်းစဉ်မရှိတဲ့ပုဂ္ဂိုလ်တွေညာလောဘပယ်လို့ဒေါသပယ်လို့မောဟပယ်လို့ကိလေသာတွေပယ်လို့ဆိုပြောတော့တယ်ကဘယ်နဲ့တော့ပယ်ရမှာတော့ဖြစ်တယ်။ဟောဒီကယောဂီပုဂ္ဂိုလ်တွေသတိဉာဏ်ရင်းရှိတဲ့ပုဂ္ဂိုလ်တွေကရှုမှတ်ပြီးပယ်လိုက်ရုံပဲလွယ်လေးပဲအဲဆေးဆောင်ထားတဲ့ပုဂ္ဂိုလ်ယောဂဖြစ်လာတဲ့အခါဆေးလေးတောက်လိုက်ကြောက်သားတယ်လို့ပဲဥမာခေါင်းကိုက်တာတဲ့ဆိုတာကခေါင်းကိုက်ကြောက်ဆေးလေးဆောင်ထားခေါင်းကိုက်လာတာနဲ့ဆေးလေးတောက်လိုက်ကြောက်သားတာပဲအဲ့ဒီလိုပဲ ကိလေသာတွေပယ်တဲ့နည်းတွေကတရားထုတ်တာကယောဂီတွေကသိနေတာပဲလောဘဖြစ်လာရင်လောဘတွေလူကျင်တယ်နှစ်သက်တယ်သာယာတယ်မှတ်ပြီးပယ်လိုက်ဒေါသဖြစ်လာရင်အဲ့ဒါမှတ်ပြီးပယ်လိုက်စိတ်แท้တွေငြင်းအောင်ကိုယ်မူရနှုတ်မူရတွေမရအောင်လို့ရှုမှတ်ပြီးပယ်ပါတဲ့ဒါ၍အနည်းငယ်များဖြစ်ရင်လည်းအနည်းငယ်များတွေရအောင်ပေါ့လို့ကြီးကျယ်သူသိလူသိမဖြစ်အောင်လို့ရှုမှတ်ပြီးပယ်လိုက်ပါဒါကိုဆိုလိုပါတယ်ဖြစ်ပေါ်လာမြတ်စိတ်ကြမ်းမြတ်ပဲကြားနိုင်ပါစေအဲ့ဒီဟွန်းငါသုံးတာမရှိရဲ့ ဩဝါဒတရားအရအဲလောဘဒေါသမောဟကင်းအောင်အားထုတ်နေတဲ့ပုဂ္ဂိုလ်တွေလောဘဒေါသမောဟကင်းအောင်ဟောပြောတိုက်တွန်းနေတဲ့ပုဂ္ဂိုလ်တွေမိမိတို့သာနာမှာလောဘဒေါသမောဟစသည်မဖြစ်အောင်ဖြစ်ရင်လည်းသူများမသိအောင်အရှင်းနဲ့အောင်ကြိုးစားဖို့အရေးကြီးပါတယ်အဲဖြစ်ပေါ်လာ냐စိတ်ကြနေပယ်ကြနိုင်ပါစေအဲဒီလိုဖြစ်ပေါ်လာတဲ့စိတ်ကြနေပယ်ကြနိုင်တော့အဖြစ် ဝိပဿနာဉာဏ်အစဉ်တိုင်းတည့်၍မိမိတို့လိုရှိရသောမဉဏ်ပူဉာဏ်ဖြင့်နိဗ္ဗာန်ကိုလင်းညာစွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။မြောက်ပါရခြင်းနိဗ္ဗာန်ကိုသိဉ္ဉံစွာမျက်မှောက်ပြုပါရခြင်း ကျိုးငှာ၎င်းဗုဒ္ဓသာသနာအဖွဲ့ကဗုဒ္ဓသာသနာနုဂဟအဖွဲ့ကကြီးမှု၍26နှစ်အတွင်း၌လူသားဖြင့်သောပစ္စည်းလေးပါစသည်တော့ကိုရိုးသေးစွာလူသားအောက်ပန့် ကြပါကုန်၏အထူးအားဖြင့်26နှစ်မြောက်နှစ်ပတ်လည်ဒီပူဇော်ပွဲ၌အဲ၄ရက်တိုင်းတိုင်း နဲ့အာယုံစွမ်းနေ့လေစွမ်းညနေချောရီစသည်တော့ကိုကျိုးသေးစွာသက်ကလှူဒန်းသွေးမွေးဒီတော်ပါကုန်၏ဒီကောင်းမှုပေါင်းသည်မာတော်တရား၄ပါးတော့၏ဘုံညာကုံကြောင်းဖြစ်သောမညာဘုံညာ သံကိုသက်ဆောင်ပါစေတည်းဒီကောင်းမှုပေါင်း၏ဘုရားကကိုအမိယဖာဒီရ၌ရှိနေသောသိတ္တပေါင်းကိုစပြု၍လုံးစုံသောသတ္တဝါပေါင်းတို့အားပေးဝေပါကုန်၏ လုံးစုံသောသတ္တဝါပေါင်းတို့သည်ညရကြ၍ကိုယ်စိတ်နှပြသမ်းပါကြပါစေမြတ်